မနေ့ကပရမိကတရား၅ပါးတွေက၄ခုမြောက်သင်္ကာဘောတိစာရုပ်နဲ့လက်တွေ့အကူပေါင်းစားပြီးတော့အတူချုပ်ရှင်းပြသွားပါတယ်အရတဝိရိယောဝိဟရတိသက်တန်သော ပြင်းထန်သောအဲစိနမိတ်တာကိုကျော်လွန်ဖို့ရအစဉ်စဉ်အဆက်ဆက်ပတ်လည်ရောက်တဲ့အဖြစ်ဝိရိယအချိန်ကြီးမြင့်တက်သွားလို့ရှိရင်ထက်တာနဲ့လုံလဝိရိယအလိုလိုရှိလာတော့ပါပဲအဲဒီလုံလဝိရိယရှိပြီးတော့ရှင်းတော့နေထိုင်ရမယ် အဲ့ဒီဒုလဝိရိယကဘာအတွက်တုံးလို့ဆိုတော့အကုသလနာဓမ္မနာပဟာနာယကုသလနာဓမ္မနာဥပသမတာယလောဘဒေါသဆရာဒေါသမကင်းတဲ့အကုသိုလ်တရားတွေဖြစ်ခွင့်မရဘူးအခွင့်မသာဘူးတကယ်လို့ဖြစ်လာလို့ရှိရင်လည်းပယ်နိုင်မှုအဖြစ်ချင်းဆိုင်ရှင်းတဲ့ ကုသိုလ်တရားတွေဒီကဏ္ဍမှာပြည့်စုံဖို့အရေးကြီးပါတော့။ဒီပြည့်ရည်ပါရှိပါသေးလို့လောက်ရ။ဒါလေးဒါလေးရဆက်ပြောသွားပါမယ်။အဲပေါ်တိုင်းအာယုဝလို့တတ်မှတ်နိုင်ဖို့စိတ်ကလည်းမလားကြောင်းရဆိုင်နေရင်ရှိရှိကြောင်းရဆိုင်ဖို့အထုပ်ဖို့ကိုရီးယားဟာအချိန်နေရတာအချိန်နေတက်လာတာပါ။ ထက်သန်လာတာပါအားကောင်းလာတာပါပဲအလိုလိုပဲပြင်းပြင်းထန်ထန်ဖြစ်လာတာပါပဲအဲ့ဒါကိုပဲထာမဝါအားရှိတဲ့လုံလဝရိယအရှင်လည်းဒီလိုဆိုပါတယ်ဝရိယအားအားရှိတာအားရှိလာလို့ရှိရင်ဓမ္မပရကမခိုင်ရဲတဲ့အဆင့်အဆင့်ဝရိယအခြေအနေနဲ့တက်လာတာအဲ့ဒီကံမျိုးမှာဘုလိုထက်တန်းစား ဘာဝနာကုသိုလ်တရားရေးမှာအဲစွမ်းအားမထုတ်သက်ဆုပ်တဲ့သဘောလည်းမရှိတော့ဘူးစွမ်းကုန်ခံပြန်မနွမ်းနွမ်းနေတာမျိုးလည်းမရှိတော့ဘူးိလဝိဒဆိုတာပေါ့လေကြီးတဲ့သဘောဆိုတာမရှိလို့ဖြစ်တော့တာပါပဲအဲဒီအကျိုးတွေကတော့စွမ်းအားထုတ်တဲ့အတွက်ပေါ့လေ လည်းငင်းရရှိတာတွေပါလားတဆင့်တိုးတဲ့အချိန်ရလာတဲ့ဝိရိယမျိုးနဲ့ပန်းတိုင်ရောက်တဲ့အထိအစစ်စစ်အစစ်စစ်တိုးလို့အလောအကျော်ရှင်ရပြီးတော့ထက်တန်တဲ့လုံလဝိရိယအဲဝိရိယမျိုးပေါ့ဝိရိယ၃ချက်ဝိရိယ၃ချက်ဖြစ်လာလို့ရှိရင်အောက်ကျမသွားတော့ဘူး ခုလောက်မှလည်းရပ်နေတော့ဘူးအရှင်ရသွားပြီသူကတော့ဒီတော့အစာပြည့်တဲ့လုံလဝိရကစပြီးတော့ထူထောင်ရတာပထမဆုံးစပြီးတော့ထူထောင်ရတာထူထောင်ထားတဲ့ဝရိယလေးကိုပါလေလုံလဝရိယလေးကိုတိုးပွားအောင်ပြုလို့ရတာတိုးဝလာပြီဆိုလို့ရှိရင်အရှင်ကရလာတယ်အဲ့ဒါလေးကြီးအများလား တစ်ခုနဲ့တစ်ခုဆက်ဆက်လာတော်နေပါဆိုစက်ကပေါင်း60ဆိုတော့တစ်ဆက်ကမှာအားဆိုင်မှုတစ်ခုကြအတွက်လို့ရှိရင်ချိန်ပေါင်း60တိုးပေါ်လာတယ်လည်းဖြစ်တယ်အရေးအတွက်လည်းဆိုလို့ရှိရင်လည်းများလာတယ်လည်းဖြစ်တယ်ဒါကလည်းဆိုရင်အားဆိုင်မှု300ပေါ့လေတနားရီဆို3600များလာပထမဆုံးစထူထောင်တယ် သူဆောင်စသိုးပွားအောင်ပြုလုပ်နေတယ်သိုးပွားလာတယ်ပြီးတော့အဲ့ဒါလေးကိုမြင်ရလာတယ်အထူးသဖြင့်သက်သာအားကောင်းတဲ့ဝိရိယမြင်ရလာတယ်ဒီဒီတွေ့ရလာအဲ့ဒါကိုပဲဘာဝနာခေါ်တာပါပဲဘာဝနာဆိုတာဝိရိယသူဆောင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဝိရိယအစာပြုဒါဥပါဒနာခေါ်တယ် နောက်ဝဒနာဆိုတာတိုးတက်အောင်ကြီးပွားအောင်များအောင်ပြုလုပ်တာများတာအဘာဝနာဆိုတာဒါပြောတာပဲဒီမှာအဲတော့ဘာဝနာဖြစ်နေဖြစ်နေတယ်ဆိုတော့ဘာဝနာဖြစ်နေတော့ကိလေသာလက်မခံပယ်ထားတာပဲဒီဘက်ကလည်းဆိုတာကသူ့နေရာမပေးတာပါပဲဒီမှာနေရာမပေးတာကိုသူ့ပယ်လိုက်တဲ့သဘောပါပဲဆိုတော့အဲတော့ တရားအားစိုက်မှုများလေလေတိုးပွားလေလေအကုသိုလ်ဖြစ်ခွင့်မရလေအကုသိုလ်ဖြစ်ခွင့်မရတော့အကုသိုလ်ဖြစ်နေတဲ့နေရာပါကုသိုလ်တွေအများကြီးဖြစ်တော့တာတမနေ့မှာဆိုရင်စိတ်ကံကိုအကုသိုလ်ဖြစ်ဖို့ဆိုရင်အကုသိုလ်ဖြစ်တဲ့နေရာကုသိုလ်အခြေမောင်း60ဖြစ်လာတယ်။ငါးမိနစ်ဆိုရင်300၊တနားရီဆိုရင်3600ပါ။အကြည့်ကတန်ရှင်းတဲ့စိတ်အခြေအနေတွေဒီခုနဲ့ဒီခုဆက်ဆက်ပြီးတော့ သူတို့လည်းအရှင်ရအားပြေလာတာပါပဲ။အဲ့ဒါကိုကြွက်ယူပါပါတယ်။ဒီဝိရိယကသတိသမารိပညာနောက်ပိုင်းအစဉ်တိုင်းဖြစ်မဲ့သွားအားတွေပေါ့လေသလဘာဝနဲ့ဖြည့်ရေးပါသူကလက်ရှင်းပြတဲ့သဘောပဲ။ဟုတ် သူကလမ်းရှင်းပေးပါမှာတတိယလည်းပဲကျောင်းရဆိုင်တဲ့အာယုံတိတိမိမိပေါ်တယ်ဆွေမြစွာမှတ်နိုင်တာဆွေမြစွာမှတ်မိရအာယုံမှာစိတ်ကလေးတစ်ခဏတစ်ခဏစုစုစီစီကြီးငြိမ်ပြီးတော့ကြာသွားနိုင်တာအဲဒီလိုစုစုစီစီငြိမ်ကြပါနေရတဲ့ခဏိကသမာဓိအားပြည့်လာမှ အတိပညာကလည်းပဲရှိလို့ရှိပါတယ်။သူကပေါ်တဲ့အာယုံလေးကိုပေါ်တဲ့အတိုင်းကိုရှင်းရှင်းလင်းလင်းသိသွားတာ။ကိုယ်ကြောင့်သိသွားတာ။ရှုစရာလည်းရှားရှုတာကတခြား။ပေါင်းခါလိုက်လို့ရှိခေါင်းလာလေးရတခြားသိတာလေးရတခြား။သိဥခါလိုက်လို့ရှိသိတာတခြားသိတာတခြားအခြားအခြားပေါ်ရပေါ်ရလေးတွေအထူးကြောင့်ထားပြီးတော့ထက်သက်သန်သာအားစိုက်ပြီးတော့ ဆွဲပြတဲ့တတိကဖြစ်လာပြီဆိုရင်သူစီမှုကအားကောင်းတော့အားပြေတော့သဘောမှလည်းရည်ကြည်လာတယ်။နာနေရုပ်ရုပ်နေလာဆိုတာပိုက်စားကြည့်တာ။နောက်အကြောင်းနဲ့အကျိုးကြည့်လာတာ။ဆက်ပြီးတော့အဲဒီဝိရိယတွေကတိတိတန်တန်ရှိနေရှိနေသေးတယ်။တတိကလည်းပဲနောက်ကနေလိုက်လာတာပဲ။တဘာရီကလည်းပဲဖြစ်နေတာပါစဉ်းစီစီဖြစ်နေတာပါ။ ကြောက်ကြိုးဆက်ယုံနာတရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ကြွကြောက်တာပုံတွေပါလေ။ပေါ်လိုက်ကြောက်လည်းနဲ့ဆင်းရဲပုံတွေမကောင်းပုံတွေကြောက်စရာကောင်းပုံတွေကိုယ်လိုတိုင်းဖြစ်နိုင်တဲ့အတ္တမရှိဘူးဆိုတာသူသဘောတိုက်လို့ဖြစ်နေတယ်။လတ္တတရားတွေပဲဆိုတာပါလေ။ရှင်းရာဆိုသုံးယူကြည့်တာတတ်ပါလေ။တခါတခါပေါ်ပြီးတော့ကြောက်သွားတယ်အမြဲတာတခါတခါပေါ်လိုက်ကြောက်လည်းဆင်းရဲတာ။ တနည်းအားဖြင့်ကိုယ်ထဲမှာအတေဆိုးကြောင့်အနေဆိုးခံခဲ့ပုံရှိနေတော့ဒီကုလုံးဒီကောင်လုံးဟာဆဲလို့ဆဲရဲကြီးရဲ့ဒီလိုကြည့်လာတာကောင်းတာတွေဖြစ်ပါစေလည်းတောင်းတလို့မရဘူးမကောင်းတာတွေမလာပါစေလည်းလည်းခံတတ်လို့မရဘူးအဲ့ဒီလိုခံတတ်နိုင်တဲ့အပြတ်ကောင်းတာတွေကိုရေးပြီးတော့ဖြစ်ပါစေဆိုရက်အလိုတန်းဖြစ်နေတဲ့အတ္တမရှိဘူးအနတ္တ သဘာဝတရားတွေပဲဆိုတာပါလေရှင်းရဆုံးသိတတ်ပါတယ်အဲဒီမှာဥပဒနာညာစဖြစ်လာတာပါပဲတော့အဲလိုဖြစ်ရတာအရေးဖြစ်လိုက်လို့ရှိတယ်ပေါ်တိုင်းအာယုံကိုမလွတ်တတ်မှတ်နိုင်ရင်အတွက်စစ်စစ်မပြတ်ပေါ်လိအားစိတ်ပေးနေလို့ရှုခွဲအာယုံစီရှုမှတ်တဲ့စိတ်ကလေးရောက်ရောက်သွားအောင်လို့ ဒီတွန်းအားပေးနေလို့ဆိုအဲ့တွန်းအားလေးကြီးဆက်ကဆက်ကဖြစ်နေလို့ဆိုတော့ဒီမှာသွားပြီးတော့အကြောင်းပေါ်ပါတယ်ကွာဒီခါမျိုးမှာယောဂီကကိုယ်တွေကဖုံးပင်ကအစပေါ်တိုင်းအာရုံတွေကိုတစ်ချိန်လာလဲဒါပဲမှတ်နေရတယ်။ချိန်လာလဲဒါပဲမှတ်နေရတယ်။ဆရာတို့ရိုးတယ်လို့ဖြစ်တာ။ နည်းနည်းညှိငွေ့တယ်လို့လည်းဖြစ်တတ်ပါတယ်အဲတော့ရိုးတယ်လို့ညှိငွေ့တယ်လို့ဖြစ်သွားရင်သွားအားမထုတ်သွတ်ဆုပ်တဲ့သဘောပါလေဒီကရော့ကျင်တဲ့သဘောဒါလေးလည်းဖြစ်တတ်ပါတယ်အထူးသဖြင့်ကိုယ်လေးကမခံနိုင်ဘူးအမျိုးမျိုးတွေဖြစ်တဲ့အခါကြောက်လို့တဲ့ဇောနဲ့ရှုတော့မကြောက်တော့ဘူးဆိုလို့ရှိရင်စိတ်တည်းလည်းရှားတာလည်းရှိပါတယ် အဲ့ဒီခါမျိုးဟာသွားတွေကုန်ခန်းပြီးတော့ပြင်မနွားနယ်ပြီးတော့ပေါ့လေအပြင်းထူတဲ့သဘောလေးလည်းဖြစ်တတ်ပါတယ်အဲ့ဒါလိုဖြစ်လာပြီဆိုလို့ရှိရင်ဝိရိယအရှိန်ဖြည့်တင်ပြီးတော့အထုတ်ရပါတယ်နိကမဓာတုဆိုတာပါနိကမဓာတုဆိုတာသစင်တိုး စွမ်းအားမထုတ်တွတ်ဆုပ်တဲ့သဘောစွမ်းအားကုန်ခံပင်မနွမ်းနေတဲ့သဘောထိရမိတာကျော်လွန်တဲ့အရှိပါဝိရိယအရှင်ညှစ်ပြီးတော့ပြပါတဲ့ဝိရိယအားကောင်းပြုလုပ်ပြပါရှုစဉ်ပေါ်ယူဆင်းရဲယူကောင်းမှုပြရမယ်ကျွန်တော်ကလည်းကိုယ်နဲ့အသက်မငဲ့ကွယ်ရစ်ဆက်နေရမယ်ကိုယ်နာမလည်းမကြောက်ရဘူးအသက်ကြီးမှလည်းမကြောက်ရဘူး ကိုယ်လာမှာကြောက်ရင်လည်းလျှော့လျှော့တတ်တယ်အသက်တွေမှာကြောက်လို့ရှိရင်လည်းလျှော့ပြတတ်တာပဲအဲဒီကကြလို့ရှိရင်ကိုယ်လာမှာလည်းမကြောက်နဲ့အသက်တွေမှာလည်းမကြောက်နဲ့ယောဂရမှာလည်းမကြောက်နဲ့ယောဂရပြီးတော့ဒီမှာလည်းမကြောက်ရဘူးဒီတရားအထုတ်တဲ့ယောဂတွေရပြီးတော့သိရမှသာရလို့အခုထင်ရှိရောအဲ့ဒါလို့စွတ်စွတ်ဆာဆာကြည့်လို့နိုင်ပါမှအခက်ခဲနဲ့ကျုံလို့သွားမထုတ် တွတ်ဆုပ်တဲ့သဘောနဲ့စွာကုန်ကပြင်မနဲ့သီလမိတာအပြင်းထူမှုကိုပေါ့လေကျော်လွန်သွားနိုင်ပါတယ်။အဲဒါလေးကျော်လွန်သွားပြီဆိုလို့ရှိရင်ပြောပြရပြောလာတယ်။ဝိရိယအရှိန်လည်းပဲတော်တော်လေးကောင်းလာတယ်။အဲဝိရိယအရှိန်ကောင်းပြီဆိုရင်ခဏအရှုကအာယုံရဲ့ဖြစ်မှုပြမှုဒါလေးကြီးကောင်းကောင်းမြင်လာတယ် ဟောင်းပြအတိစိတ်ဟောင်းပြအတိစိတ်ဆိုတာလေးတွေမြင်လာတယ်အဲဒီလိုယုံတဲ့တရားတွေအဖြစ်အပျက်ကိုရှင်းရှင်းပြတ်ပြတ်သားသားသိမြင်တဲ့ဉာဏ်ပေါ့လေအဲဒါလေးယောဂီကဖြစ်လာတယ်အဲဒါဟာတစ်ဆင့်တိုးပြီးတော့ကြိုးပါအားထုတ်လို့ရရှိတဲ့အကျိုးရလပါပဲ။အဲဒါကိုကျန်ကန်ကြောက်ပြတ်ထားတာ။ ပညဝဟောတိဥဒိယထသမင်းနိယပညာယသမဏကတောတဲ့ခွဲခြားစိတ်စားပြီးတော့သိနေတဲ့အသိပညာရှိလာတယ်အဖြစ်အပျက်ကိုသိနေတဲ့အသိပညာနဲ့ပြည့်စုံလာတယ်တဲ့အဲဒီလိုပြည့်စုံအောင်လည်းပဲဝိရိယအရှိန်ပြည့်တင်ပြီးတော့စစ်စစ်မပြဖို့ဒီအားဆက်နေရတာပါပဲအခုပြောခဲ့တဲ့အင်္ဂါကတော့တရားအမထုတ်ခင်က မပြည့်စုံနိုင်ပါဘူးလုံးဝမပြည့်စုံနိုင်ပါဘူးအတုသာကအတုသာကမှာလည်းပဲပြည့်စုံဖို့မလွယ်ပါဘူးအများအားဖြင့်ဆိုလို့ရှိရင်တော့ကျိုးကျိုးစာစာအတုပါလအခုပြောခဲ့တဲ့အတိုင်းအစာပြေကျိုးပါအထုမှုတစ်ဆင့်တိုးပြီးတော့အဖက်ဆဲကိုကျော်လွန်တဲ့အသည့်အချိန်မြင့်ပြီးတော့ကျိုးပါအထုမှုအဲဒီလို အရှင်ရတဲ့ထက်တာလက်ကျိုးကအထုတ်ဖို့ပေါ့လေအဲဒီကျိုးကအထုတ်ဖို့ရှိပါမှခုနှစ်အတွင်းလောက်ဆိုလို့ရှိရင်ပြည့်စုံတတ်ပါတယ်အင်းငယ်အဖြစ်ဆိုလို့ရှိရင်တော့သုံးလေးရဲ့အတွဲပေါ့လေပြည့်စုံတယ်သူလည်းပဲရှိတယ်လို့ရှိပါတယ်ဒါကလည်းပဲຢာကိန်းလို့ပြည့်ဖြစ်လို့ပဲရှိပါတယ်သိမများလာပါဘူးဒီမှာ တချို့မှာတော့အစာပိုင်းတဲ့ကူကအထုပ်ခုကရော့နေတဲ့အတွက်ပေါ့လေသုံးမုတ်ပင်ကိုညာကလေးနေတဲ့အတွက်10ရက်15ရက်ကြာမှအဲ့ဒါကိုပဲနောက်တစ်မျိုးဆက်ပြီးတော့ဂုဏ်ပြုထားပါတယ်သမ္မာဒုက္ခခယဂာမိနိဟာဒုက္ခခယဒုက္ခဆိုတာဒုက္ခဆင်းရဲပေါ့ ရာဂဒေါသအစရှိတဲ့ကိလေသာတွေကိုလည်းပဲဒုက္ခတဲ့မှာသူကရည်တွက်ထားပါတယ်။သူကိုယ်တိုင်ဖြစ်နေတဲ့အခါမှာလည်းပဲဆင်းရဲတယ်။သူ့လိုလိုက်ပြီးတော့မတော်မတရားတွေပြုလုပ်လို့ရှိရင်လည်းပဲဆင်းရဲခြင်းအကြောင်းပဲ။သူကမှတကယ်ကိုကြောက်ရကောင်းတဲ့ဒုက္ခပါပဲ။ဟုတ်လားလောဘလည်းဒုက္ခတစ်ခုပဲ ဒေါသလည်းဒုက္ခတစ်ခုပဲမောဟလည်းဒုက္ခတွေပဲကြံတဲ့ဉာဏ်ရောက်ဖို့ရတယ်ဘလို့ဒုက္ခတွေပါပဲဒီမှာတိတိတိတိနေတော့မတိမှုအပါဝဲမောဟအပါဝဲကိလေသာဒုက္ခကိလေသာဒုက္ခတွေဟာကုန်ခန်းနေကုန်ခန်းတဲ့စီအဲ့ဒီအတိညာလေးကရောက်နေတာပါပဲ ကိလေသာကုန်ခန်းတဲ့စီရောက်ရောက်နေတယ်အရှိန်နဲ့သွားသွားနေတယ်လို့ဆိုတယ်ဒီလိုကုန်ခန်းတဲ့နေရာမှာလည်းပဲရှင်းစားပြီးတော့ကုန်ခန်းလာလားစာပေရကုန်ခန်းလာလားဆရာပြောတဲ့နည်းရပဲကုန်ခန်းလာလားသမ္မာနဲ့သမ္မာဆိုတာအခုလိုဟိုမှန်ကန်တဲ့အထုတ်ဖို့ပေါ့မှန်ကန်တဲ့အထုတ်ဖို့မှန်ကန်အထုတ်ရတာပဲ မမကအထုတ်မှုနဲ့ကုန်ခန့်နေတာကုန်ခန့်နေတာဖြစ်ခွင့်မရတာပါလေတော့အဲ့ဒီဖြစ်ခွင့်မရတဲ့စီလည်းပဲဒီအတီကလေးကကိလေသာဖြစ်ခွင့်ရတဲ့စီလည်းရောက်ရောက်နေပါတယ်ကိလေသာငြိမ့်နေတယ်ပြောတာဒါပြောတာပါပဲတော့ဖောက်ပြက်ပြစ်ဆက်တွေကိုစက်ကစက်ကတိတိနေတော့မတိဟုအဝိဇ္ဇာတိမအဝိဇ္ဇာကအစဉာဏ်မှုကြီးကုန်ခန့်နေပြီဆိုရင် ဖြစ်ခွင့်မရကုန်ခါနေပြီဆိုရင်သူ့အကြောင်းပြပြီးတော့ဖြစ်နိုင်တဲ့ယူမှာကြောမှာစိတ်ထားမှာအဲဒီဒုက္ခတမျိုးလည်းပဲကျင်းသွားတာပဲအဲ့ဒါလည်းဖြစ်ခွင့်မရဘူးရိုးရိုးဘောဖြစ်ဖြစ်တတ်တဲ့တမ္မာကုသိုလ်လည်းပဲဖြစ်ခွင့်မရဘူးဘာကုသိုလ်ကြီးဖြစ်နေလဲထက်သန်းစွာဘောရှင်ရလုံးရောက်ပြီးကုသိုလ်ကြီးဖြစ်နေတယ်ကွာအဲ့ဒါသိကြတာပဲကွာဒီတော့ ကောင်းဆိုးဘဝကိုဖြစ်စေနိုင်တဲ့ပြုမှပြောမှစိတ်ထားမှလည်းပြုမှပြောမျိုးရိုးပြုမှပြောမှစိတ်ထားမှဒါတွေလည်းမပေါ်ဘူးဆိုလို့ရှိရင်ခုနဆိုးွားတဲ့ဘဝအောက်တကြတဲ့ဘဝရိုးရိုးဟိုလာတိဒုက္ခပဲဒီမကင်းတဲ့ခုံးတဲ့ဘဝအဲ့ဒီဘဝတည်းလည်းပဲဒီမှာကုန်းနေတာပဲ ဒီနည်းနဲ့ပဲကိလေသာဆင်းရဲရောခုနပြုပြမှုသင်္ခါရဆင်းရဲရောသူရဲ့အကျိုးအကျိုးရဲ့အကျိုးဆက်ဝိပါကဆင်းရဲရောအဲ့ဒီဆင်းရဲသုံးမျိုးလုံးကုန်လက်စီအခိုက်အတန့်ရောက်ရောက်နေတာတော့ဒါတော့ဒီလိုပုံတင်နဲ့ခုံပြုထားတဲ့ခုနထူးခြားတဲ့အကြည့်ဉာဏ်ဖြစ်လာတော့ကိုယ်ရဲ့သီးသားတွေဟာကြီးပြီးတော့ လက်ပတ်လို့ရသိကောင်းလာတယ်အဲ့ဒီတွေးတာတွေကနေပြီးတော့အကြောင်းကြီးဖြစ်လာတာစိတ်သိအာရမှုပိဋိတွေဖြစ်လာတာဝတ္တဝေါမြောက်မှုအဲချမ်းသာမှုဒုက္ခတွေဖြစ်လာတာသတ္တတရားတွေလည်းအာရုံဖြစ်လာတော့အချိန်ကြီးစွာဖြစ်လာတယ်ဖြစ်နေရဲ့တော့ဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီအဖြစ်ပြဉာဏ်နဲ့ဟာဉာဏ်နဲ့ပါသူဂုံကြီးတွေကဒီမှာပါသွားတာလို့ အဲ့ဒါလိုဖြစ်လာပြီဆိုလို့ရှိရင်တရားမှာပြုံးွေသွားပြီဟုတ်ငကောကကာမမှာပျော်ဖို့ခဲ့တဲ့ဟာတွေဟာတတ်ဖို့မရှိဘူးဆိုတာပါလေဒီလိုလားနေတာလေဒီလိုဓမ္မမှာပျော်မွေးဖို့သာနှစ်သိအာရဖို့သာတကယ်အပျော်တကယ်ချမ်းသာဆိုတာကောင်းကောင်းမြင်လာတယ်ကောင်းသိလာတယ် လောကီကာမဂုဏ်ချမ်းသာတဲ့အစာဘောပြစွာသာတယ်ဆိုတာလည်းရုပ်ကြီးအကောင်းနားလည်လာတယ်ဒီမှာအဲ့ဒါကိုကျမ်းစာကြမှာဖြည့်ကျူးထားပါတယ်အမနုတိရတိဟောတိဒီပိုင်းရောက်လာပြီဆိုရင်ဒီဥရိယပြညာပိုင်းတန်တန်လေးဖြစ်လာပြီဆိုလို့ရှိရင်လူကာမဂုဏ်ချမ်းသာလက်လမ်းမမှုရဲ့မြေကောင်းကြောင်းနာကောင်းရတာပေါ့အထီးတွေကောင်းနေပါလေအဲ့ဒါဒီညီကြနာစာထိတွေ့ပြီးတော့ ျော်ရွှင်မှုယူကြတယ်နှစ်သိမ့်မှုယူကြတယ်ကောင်းတဲ့ကောင်းတာလေးတွေဖန်တီးပြီးတော့လည်းပဲပုံမူပြီးတော့လည်းပဲပျော်ရွှင်မှုနှစ်သိမ့်မှုအားရမှုတွေယူကြတယ်ကြည်လက်ကြတယ်အင်းအဲ့ဒါကိုကာမအဲကာမဂုဏ်ချမ်းသာခေါ်ပါတယ်အဲ့ဒီကာမဂုဏ်ချမ်းသာကျန်လာမဟုတ်ဘူးတဲ့အဲ့ဒီကာမဂုဏ်ချမ်းသာမျိုးမဟုတ်ဘူးတဲ့တရားကအမှန်လို့ရှိတာရတိ တတိဆိုတာဒီဘက်ရောက်လာတဲ့အခါမှာစိတ်ကလည်းတော်တော်လေးကောင်းလာပြီတန်လာပြီအသိဉာဏ်လည်းတော်တော်လေးအဲတန်တန်ပါပါလေးဖြစ်လာပြီစိတ်ကောင်းတဲ့အသိဉာဏ်ဟာအာရဝယ်ကောင်းတော့တိုးတက်လာပြီတိုးတက်လာတဲ့အတွက်မပြည့်နိုင်တဲ့ခုနတရားရတာပေါ့လေတမေကောင်းအပျော်တွေတမေကောင်းချမ်းသာတွေအရှိအဟုန်နဲ့ဖြစ်လာတယ်တဲ့မှာ အဲ့ဒီအပိုင်းရောက်လာပြီဆိုလို့ရှိရင်ယောဂီကပယ်တော့မှနောက်ဆုတ်တော့ဘူးရှေ့ကတိုးပြီးတော့ဆက်လက်အထုတာဟုတ်ပဲဆက်လက်အထုတာလို့ဉာဏ်ရှင်ကြီးအစဉ်လိုက်တက်သွားလို့ရှိရင်ဒီဘဝအနည်းဆုံးတစ်မက်ကိုရပြီးတော့ဘဝအမကကြီးရနေလို့တဲ့အခြေအနေကြီးရှိတယ်လို့ဉာဏ်ကလည်းဒီတိုင်းကြားထားပါတယ်ယုံယုံကြည်ကြည်နဲ့ ဒီတရားသာမျိုးအစတကယ်ချမ်းသာစိတ်ကိုရလို့တဲ့ဆန္ဒပြည့်ပြပြီးတော့ထက်ထက်တန်တာနီးမှန်ပေါ်ပြီအထုစိတ်မရောပဲတဲ့ပေါ်ပြီသွားအောင်သွားအမတုတုတ်ဆုပ်တဲ့သဘောမရှိပဲနဲ့သွားဒီကုန်ခံပြီးတော့ပြင်းမှန်းပြီးတော့ပေါ်ပြီအပြင်းမဝင်ပဲနဲ့နှုတ်ကြတိတ်ကြဖြက်လက်စွာနဲ့အထုတေယောဂီပုဂ္ဂိုလ်တွေမှာဆိုရင် မကြပါဘူးဒီပိုင်ရောက်လာပါတယ်ဒီလိုမဟုတ်ဖဲနဲ့ခက်ရော့ရော့ရေရေလေးအထုတ်နေမယ်တွေ့ဝင်နေမယ်စဉ်းစားနေမယ်စဉ်းစားဖို့ကသာတကယ်အတိညာလို့အစွဲကြီးရှိနေမယ်ဆိုလို့ရှိရင်တော့အဲ့ဒါတော့အမောက်ခံနိုင်ဘူးတစ်လကြာလည်းကြာပါမယ်နှစ်လကြာလည်းကြာပါမယ်တစ်နေ့ကြာရင်လည်းကြာပါမယ်ဒါတော့ပြောနိုင်ဘူးသူကအဲ့ဒီယောဂီမျိုးကိုလည်းခွေးတို့အမောက်ခံနိုင်ဘူးသင်ကြားတဲ့အတိုင်းကြည့်ကြကြပါလိမ့် စစ်စစ်မပြစစ်ကန်နိုင်မလားပေါ့နိတိရရပါကျောင်းရဆိုင်ပြီးတော့အားဆိုင်ပြီးတော့မလီမနာကျူးစားတဲ့ယောဂီတွေတော့မကြပါဘူးဒါဒီခဏဖြစ်လာမှာပါပဲပြီးတော့လာရတဲ့ခီးရအဝေးရလာတာအဝေးရလာတာဖြစ်တော့လူကမကုန်ချမ်းသာတဲ့အစာပေါင်းများစွာတာတဲ့တရားချမ်းသာလူအပျော်တဲ့စာပေါင်းများစွာတာတဲ့အပျော်ပေါ့လေရရှိရေးအတွက်ပေါ့လေ စာပြုနဲ့လက်ပြနှစ်ခုပေါင်းစပ်ပြီးတော့တက်တုံးချက်တွေကိုဒီယုံကြည်ကြည်နဲ့တကယ်ရလို့လေဆန္ဒပြပြပြီးတော့တက်ကြွလို့ကြဖြတ်လက်စွာနဲ့ပေါ်ဒီကြိုးစားအထုနေရပါစေလို့တိတ်တွင်းရင်းနဲ့ဒီနေ့တရားအဆုံးသတ်လိုက်ပါတယ်။သာဓုသာဓုသာ